ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌25ရက်8လ69ခုနှစ်နေပိုင်းတွင် ဟောကြားတော်မူသောတရားတော် မှာဖြစ်မျက်စိမှာကင်းတယ်ဟုတ်ကလားနာမှာဖြစ်နာမှာကင်းတယ်ဒါဒုရကပြောတာလေဒုရကဒုရဆင်းမှာသွားဖြစ်ဆင်းမှာကင်းနေတယ်အတန်သွားဖြစ်အတန်မှာကင်းနေတယ်ဒါမူလာဟိဒုရင်းကတော့ဒါပဲအဲဒီကျင်းတဲ့တနာတဏှာတဏှာမှာတုံးတုံးမျိုးနဲ့ကျင်းတယ်တမျိုးကိုပြန်ဟမ် မှန်မှန်မှန်မှန်ပြီးကနေကျင်းပြီးမှဆိုတော့တမျိုးကိုသုံးမျိုးကျင်းနေတယ်ကြာကနာရဒီကမောဒီကျန်တော်တို့မနေရလို့လေဟိုအပြင်ကြောင်းတွင်ကြောင်းတို့ကိုအတွင်ချင်းကြတာလည်းပြောတာသိချပါသက်ရှိဌာနနဲ့ပြောကြဘူးလားဒီသက်ရှိဌာနပြောတာပဲကျင်းကျင်းသုံးမျိုးကျင်းကျင်းမနေလားဘယ်လိုလဲကျင်းမလို့တော့ကာမတ္တ အဲဒီကာမအာယုံလို့ခေါ်တဲ့အာယုံပေါ်မှာခံစားလို့တဲ့လားဖြစ်နေတယ်ကျင်းနေတယ်ဘဝတဏှာကအဲ့ဒီကာမကိုခံစားနေရတဲ့ဘဝဖြစ်စဉ်လေးပေါ်ကိုသာယာပြီးတော့လေကျင်းနေလေကျင်းနေတာဘဝတဏှာဆိုတာလေအဲ့ဒီကိုခံစားနေရတဲ့ဘဝလေးပေါ့ဒီဖြစ်စဉ်လေးပေါ်ကိုသာယာပြီးကျင်းကောင်းတယ်ကျင်းနေတယ် ဟုတ်ကဲ့ဝိပဝဒနာကဒါခံစားရင်းကကိတ္တေသာဝကိုလည်းတစ်ဖက်ကနှမ်းမှန်ပြီးအာယုပြုရင်းကလည်းကိန်းကောင်းကိန်းနေတယ်ကြာသုံးမျိုးတွေညာအဲ့ဒါဝိတုသာရောကာမဒနာဘဝဒနာဝိဘဝဒနာလို့ဆိုတယ်ဟုတ်ကဲ့ကာမဒနာကကိုယ်တိတ်တဲ့အာယုပေါ်မှာတတ်မဲ့နေတာပြောတာလေကာမကလူကျင်တာပြောတာမဟုတ်လားဟုတ်တယ် directorino Czechenei i página regionária do Marmá. Ibu, wena kena. A wena rezinda, wena wena na do Marmá. Eri kuna weke de suyu, webu lulare suyu, eri kululare wakri, ye yara li. Okra. အာရုံတင်တယ်လေဒီသူ့ရဲ့ဝတ်ဖတ်ပြီးဝတ်ထုတင်တယ်အဲ့ဒီဝတ်ထုအာရုံကိုလိုရာကာမဂုဏ်ပေါ်မှာခင်မင်းကြီးကလေးကအဲ့ဒါကာမတဏ္ဍာလားဘဝတဏ္ဍာဆိုဝတ်နာကိုစမ်းနိုင်တော့တဲ့ဘဝသူ့ဘဝပဲဟင်ဘယ်လိုမှသာပါနိုင်ဘူးကဟုတ်တယ်ဝတ်သာပါနိုင်တဲ့ဖြစ်ပေါ်လေးဟုတ်ကလားဝတ်သာပါနိုင်တဲ့ဖြစ်အဲ့ဒီဘဝလေးကိုသာရသေးတာ ကြောင့်မပြောဝေစားနိုင်တဲ့ဘဝလေးရှိပါလိမ့်မယ်ကျွန်တော်တို့ဟမ်ဒါဆိုရင်ဖတ်တာဘယ်မှာစားနိုင်တာခါလဲယူပါတယ်ဒီပြအဲတော့ဝါသာဟုစိတ်လေးစိတ်ညာညာလေးဝေစားနိုင်တယ်ဆိုတော့ဝေစိတ်ဘဝလေးပြောရမယ်ထင်တယ်ဟမ်အော်ဖုန်းကူရောရောင်းအောင်ဥကြုံရတာသူကဝတ်သားဖို့တို့အများကပိတ်သွားလို့သားရတယ်ဟမ်ဒါတော့ ဖွက်ပြီးတော့ကိုလိုကိုဘူပြီးဝယ်ရတာမဟုတ်လားအဲ့တော့ဒေါနာကြီးကဒီဘက်ဝင်လာဝသားမကြီးလာပြီးဝသားမကြီးလာပြီးလို့ဟောတယ်တဲ့ဒီလိုသူညဖမင်းကြီးကဒီလိုဝသားကြီးတဲ့ဝင်ဝယ်လို့ဟောဝသားမကြီးလာပြီးဝသားမကြီးလာပြီးတော့ဟောမဒီကြီးရတဲ့ဝမကြီးဖြစ်ပြီးသူလည်းဝယ်သူလည်းဝယ်ပြီးသူကဝမကြီးရင်းကြည့်လို့ဟောဘယ်လိုသာဘူး ဒီလိုပုံမှန်ဒီလိုမျိုးမျိုးတို့တွေကိုဘယ်လိုမျိုးရရောဝေဘာကြီးလာပြီဝေဘာကြီးလာပြီလို့ပြောတယ်ဒီလိုမျိုးရောဝေဘာကြီးတို့ခါပါပြီဟုတ်ကလားအဲ့တော့ဒီသူ့ကိုချိန်လေးချိန်ချိန်တဲ့စိတ်ကြီးအောင်စားနေတဲ့ဘဝလေးအဲ့တော့ဘဝကြီးတို့အဲ့တော့ဝတ်သားပန်းနေရတဲ့ အဆင့်ကြီးရောက်နေတဲ့ပေါ်ပါလေးတို့ဝတ်သားပန်းနေရတဲ့ပေါ်ပါလေးကိုပါရမီပြန်နေတာလေဒါလည်းပေါ်ပါတာပဲဟုတ်ကလားဒါကဝတ်သားဒီပြုသားနေတယ်တို့လူပေါ်အားနေတယ်ဒီဘုံကလူလူချက်သားနေလို့လားဒီကဲလူပေါ်ပါလေးကိုဒီဝတ်သားပန်းနေတဲ့လူပေါ်ပါလေးကိုသာယာနေတာလေဒါလည်းပေါ်ပါတယ်ပဲဟုတ်ကလားဗျဒီဒါလည်းပေါ်ပါတယ်နာလို့ပြောရမှာပဲလူပေါ်ကဖြစ်ဖြစ်လို့ရှိရင် အဲဒီဝေဒနာကိုအမြဲတမ်းပတ်ပံဝင်ရှိနေတဲ့ပေါ်ပါလိမ့်မယ်အဲ့ဒါလည်းဘဝတနာပဲဖြစ်နေတယ်အဲ့အဲဒီကာမနဲ့အဲဒီဘဝပေါင်းပြီးတော့နောက်တနာကြာရင်ဝတ္တပိတ္တကောင်းကောင်းလေးချက်ပြီးတော့ဒီလိုရကနာတရုပ်ကျဝတ္တမိကျတဲ့ပါချက်တွေနဲ့ပူပေါင်းများတယ်နော်ပူရာမျိုးလို့ရုပ်မေးကြည့်ပြီးမှာပါဟုတ်ကဲ့

အဲ့တော့ဒါအခုလက်ရှိပါရင်ဖြစ်နေတဲ့ဝိဘဝတလက်ရှိဖြစ်တဲ့ဝိဘဝပဲလေအဲ့တဲ့အထူးကိုကောင်းကောင်းစားခြင်းနဲ့ဘဝပြီးပေါ်ကြဒါအခုဖြစ်နေတဲ့ဝိဘဝတနာလို့ပြောရမှာပေါ့ဟုတ်ကလားဗျတော်ဝိဘဝမှာအဲ့ဒီဘဝနဲ့ဝိဘဝမှာအဖွင့်နှမျိုးရှိကြပါလေဗျာဒီဘဝတနာဆိုတာအခုလက်ရှိရှိတဲ့ဟိုဘဝလေးကိုတာယာနေတာပေါ့လေ ဝိပဝဒနာဆိုပြီးတဲ့ပြီးထူးတဲ့ဘဝကိုပျော်ဖို့တာအားနေတာလေအဲ့တော့ဝိပဝဒသုံးမကြဒါကတမျိုးဝင်တာနော်ဒီကနေ့အဲ့ဒါကိုပဲဒီကထားပြောပါနောက်တစ်မျိုးဝင်တာဘဝဒနာကိုသောတနာဒိဋ္ဌိဖြစ်နေယူဝိပဝဒနာကိုပုံသိတာဒိဋ္ဌိဖြစ်နေယူတာလည်းရှိတယ်ဟဲ့ဟဲ့ဟုတ်ပါလိမ့်ဒီဘဝဒနာဆိုတာဒီဘဝကို ဘဝပြီးတဘဝတဘဝပြီးတဘဝပေါင်းသားပြီးလို့တာတင်တယ်ဘဝကိုမပြတ်ပြီးလို့တဲ့တဏှာလေးကိုဆိုလိုတာတင်တယ်ဟင်ဘုဒ္ဓဝါဒနာမှာဝိသွားခြင်းတာဒီဘဝကပြတ်တာလေအဲ့တော့ဘုဒ္ဓဝါဒနာကဥပ္ပိကဒိဋ္ဌိကိုအယူဆွဲတာကိုဆိုတာဟင်ဘဝတနာပါတဘဝပြီးတဘဝသာပြီးတော့ဒီဘဝတော့ကိုလိုက်နေတာဟိုတာသူ့ဘဝဟိုတာနေတဲ့အတွက်ဘဝတနာဆုံးဘုဒ္ဓဝါဒနာကအဲ့ဒီဘဝပြတ်တဲ့ဟာကို လူရမ်းတဲ့တာပြောတာလေအဲအဲ့ဒီဘဝတက်တာကိုလူရမ်းတဲ့တာပြီးဟိုဖျားပြရဟန္တာပြပြောတာမဟုတ်ဘူးနော်ဘာမှမလုပ်ခင်ပြတဲ့ဘဝပြဖို့ဆိုဟင်တို့ဒီနေရာမှာဒါတော့ဟိုဒီလိုတော့သူ့ပြောလို့ရင်မဟုတ်ဘူးပေါ့ဟိုသတ္တနာဒိဋ္ဌိတို့ဒီမှာနောင်ဘဝရှိပြီးတယ်လို့လက်ခံတာဟင်ဟိုတို့သားရတော့ဟိုမြင်များဟာ ဒီတိုင်မကောင်းတော့ဒီတိုက်ကနေတခြားဘက်ကိုကြောင်းသွားတယ်လို့လူသားပြီးကဝိညာဉ်မသိဘူးပါပါတယ်အဲ့ဒီလူကိုဆိုလို့ဟင်အဲ့ဒါကိုသာသနာ့ဒီကိုပေါ်မှာမပြဘူးလို့ယူတယ်ဘုရားဒိဋ္ဌိတို့ဟာဟိုမင်းကြောက်စီတို့မင်းကြောက်စီတယ်မင်းကြောက်ပြီးမင်းကြောက်ပြီးတော့လူဘဝပြီးလူတွေချောပြီးအဲ့တော့လူဘဝကလူတွေလူတွေ ဒါနမှုဒီလမှုဘာဝနာမှုနဲ့နေတဲ့ပုဂ္ဂိုလ်တွေကျတော့ဘယ်မှကြိုင်ကြတော့တို့ဥပ္ပဒေလည်းပါဘူး တာကိုသူစေတနာကတိကမဟုတ်ဘူးလားသူဝိနည်းမှာလည်းစေတနာကိုပဲကောက်ချက်ကြတယ်ဟိုဖူးဘာလို့ကြွားရတာအမှုတွေလဲအခုမှတော့စေတနာကောက်ချက်ကြတာတင်တယ်ပုံမှန်ဆုံးကပြေဆိုလာဖို့တုံးလာပြီးလို့လေအဲ့ဒါစေတနာဟုတ်ဘူးဒီပေါ်ဝါလာမတော်တဆမှုလို့ဒီစေတနာကိုမသိချင်းတာမှုလို့ဆိုတော့ကိုယ်သိတယ်အဲ့ဒါစေတနာမဟုတ်ဘူးလား အဲ့လိုတို့ဒီဝိညာဉ်မှလည်းသိနေတာပဲအဘိဓမ္မာလည်းသိနေတာပဲအဲ့လိုတို့အဘိဓမ္မာကသာမန်မလုံးကဝေကုတုပုတ္တုတယ်စက်ပါတယောက်ကစစ်တင်ကံပေါ်မှာပေါ်လေသူရှိရမှုကိုသင်တာမှာဟိုတက်တက်ပြင်းပြင်းတယ်အဲ့မှာဟိုတွတ်ချကြီးကိုဂရိတ္တရာလောကကြီးထောင်ထားတာပဲအဲ့မှာလူရုပ်မှုကိုဆွဲတာ လူရဲ့အတူဒီနေရာမျိုးဒီ body ဒီတဲ့ပေါ့နေရာနေရာလေးအကုန်ပေါ့အကုန်ဆွဲတာဆွဲတာဒီကိနေရာကနေတော့သူတို့ဟိုရုပ်ရှင်ကပြရတာဟိုစိတ်တဲ့နေရာမှာနဖူးတဲ့ရမှန်ရင်မဟုတ်တော့စိတ်ချုံးပြရတယ်စိတ်ချုံးတဲ့နေရာပေါ့လေညညွတ်တဲ့ရမှန်ရင်မဟုတ်တော့ဟုတ်ကလားဘယ်တော့မှန်ရင်မဟုတ်တော့ဘယ်လိုညညွတ်တော့သူ့ကိုယ်တည်းသူ့ကိုယ်ဘောပဲရှိမှာပေါ့ ဒီဒီပေါ်အပ်ဘူးဒီပေါ်လို့ဒီလိုလိုခါမဘူးဟိုချီလို့ကျန်မှာတော့ဘာမှပြစ်နေလို့ရှိတယ်အဲဒီနေရာမှာစင်သားတယောက်ဟာလူဆိုတဲ့ပြည်နာနဲ့အဲဒီတန်ကြာတန်ကြာကြီးကိုဖြစ်နေတာဟာပါဏာတိပါဒာကိုထိုင်မထားဘူးဟုတ်တန်ကြာပဲလားဒီတော့ခံကြရတဲ့အာဟာရလည်းမဟုတ်ဘာမှမဟုတ်ဘူး जरूर कुछ बदलाव और दवा दे रहे जिसको समझाने या हाथ करते हैं जो मैं मैंने मेरा समझाया तो अत्यंत जीता था हमको समझाने रहा हो जरूर वो भी जाऊंगा ले लू दूरे भी नाले के निकाले तो केवल लू होगी तो फिर बताइए သူ့တင်နာလက်ဖက်တာဒီမဲ့တစ်ဖက်ကကျင်းမယ်လေဟုတ်ကောအဲဒုက္ခကလာတည်နာကကျင်းမှာပြောက်တာဟဲ့သူကဟိုလေးသွားရောက်တာဟာဟုတ်ကလားဗျာကိုဖြစ်တယ်ဘာလို့ဒီမောဘပူရဟဲ့ဟဲ့ pero no tiene nada que un mismo jugador. Poco la gente. ¿Qué? အဲ့ဒါတို့အာဟုတုပဲပုဂ္ဂလာအဲ့တော့အာဟုတုကြောင့်တရားမဲ့ဘဝသည်အောက်ပဲဖြစ်နေတယ်ဟင်အောက်ပဲအဲ့တော့ကျေသူရတိနိုင်ရဒီကနေ့ကျေသိပေါင်းရင်ကျေဘဝရောက်မယ်ပုဂ္ဂလာဟင်ကျေဘဝရောက်ပါပဲဟင်ကျေသားဘာလို့တော့ပြင်တော့ရေးထားပါဦးဟုတ်လားဟင် ကျန်သာပန်းလို့ဆိုပြီးဟိုတို့ပါတော့ညာသဒနာလေးကိုရင်အာယုပြုနေတော့သူကျက်ပြီးတာလေးဖြစ်နေတာဝိပ္ပတာလေးဖြစ်နေတာပုဂ္ဂလာကလူကြီးတာကြီးလို့ကျက်ပြီးတာဝိပ္ပတာလေးဖြစ်နေတာပဲပုဂ္ဂလာအဲ့တော့ကျုပ်ကိုပြီးပြီးသူကပဲလေးကိုတော့လေဒါတော့ဟောပေါ့ကာအမှုလို့ပြောရမှာပေါ့ပုဂ္ဂလာကာအမှုလို့အဲ့တော့ဒီခုနကလူပြောတဲ့လက်ရှိဘဝတဲ့ဘုသူပြုနေတာဟာ non noto tutte convuto un volate sadra vitini e janne kutu juge yin dana mu phauti ke yin tila mu phauti ke yin ပုဂ္ဂလာဗျာတို့သာရောတာဘုက္ခုမယူတူတဲ့ဘုဒ္ဓမဟုတ်လားဒီအလောင်းတော်တွေလောင်းတော်တွေတူတာကြတော့မဟုတ်ဘူးငါငါပြည့်စုံငါပိုင်တယ်သာတယ်အဲ့ဒီအချိန်ကွင်းနေတဲ့ရေဝမှာသူ့နေတဲ့တာကိုပြောလို့ ဒါလောင်းတော်ပြီးသူတဲ့ဒါနာတို့သာတော့ဝိဝတ္တနေတိတာတယ်ဝိဝတ္တနာဝိသတနာအဲအဲ့တော့ဒီဘုရားလက်ထဲမှာရှိနေပစ္စည်းကိုပြီးပြီးငါငါပစ္စည်းငါပိုင်ဒီလိုတင်တယ်ငါမာနရတာတယ်ငါပစ္စည်းတဏှာရတာတယ်ငါပိုင်တဲ့ဒိဋ္ဌိရတာတယ်အဲ့ဒီပတ်ပိစာသုံးခုကိုငါပစ္စည်းတော့ဟုတ်ဖို့ကိုလက်တာလေးထုတ်ထုတ်ကြည့်ပြီးတော့ အဲဒီမှာကိုယ်ရဲ့တက်ကြီးလို့ဟုတ်ကဲ့ကိုယ်ကလုပ်တဲ့ရှိအဲဒီမှာရှိနေတဲ့ဟိုယောဂထုတ်တီတီဒုက္ခအာယုံရဲ့အာနိစ္စဒုက္ခရတာမျိုးဖြစ်တယ်ပြီးတော့ဒုက္ခမျိုးဗျာတာမျိုးဖြစ်တယ်ပြီးတော့နာတာမျိုးအာဘာရတာမျိုးဖြစ်တယ်အဲဒါကိုဖြစ်ပြနေပုံစံပါလေဒီဒီလိုမျိုးဖြစ်ပြနေအောင်ကျိုးတဲ့ဒီဝိမုဒ္ဒနာမှာတတိပါမှာတယ် သတိပါမရှိဟင်သတိအပြီးပါမရှိဒီသတိအပြီးပါမလာပြီးအမိတာရဲ့မမြင်ရတဲ့သဘောတပွားလေးဖြတ်ကြတယ်တန်ဖိုးကြီးတို့ဟွာလာကိုပြန်ကမ်းညာရောက်တဲ့ပုဂ္ဂိုလ်ကပါလိမ့်မယ်ပုဂ္ဂိုလ်ကိုကြည့်ရတဲ့ဘောဘောဘောကြီးဟင်ဓမ္မရဲ့ဟုတ်ကြရတဲ့ဒီလိုပဲအဝိနာရဲ့တစ်ပြင်ကြည့်လိုက်တဲ့ဒီတိုင်းဟုတ်ကလားခုနကကြည့်တဲ့ဒီတိုင်းဘောဘောကြီးဘောဘောကြီးနေလေအမိတာခရတာလေး ကိုယ်ကြီးခန်းနေတာမဟုတ်လားဟင်ဒီလိုလည်းနေတယ်အဲ့တော့ကိုယ်ကြီးခန်းနေတာဟိုဒီလိုတဘာဝနဲ့ပြည့်ကြပြည့်ကြတော့ဟိုဒုက္ခဗျာခါလည်းကြာနေပြီခင်ဗျာဒီယုံကြည်ရင်လည်းဟိုတည်ရည်ချက်အပြည့်ကြည်တော့တည်ရည်ချက်ဖြစ်တယ်ဒီလိုတန်ရုပ်ပေါ်လို့ဘယ်မှာအာဟုတရားများရဲ့အနာတမဟုတ်လားအဲ့ဒီလက္ခဏာ၃ချက်ကိုငါတော်တော် နာပိုင်လို့ထင်တဲ့ဝတ္ထုပေါ်တော့နာခင်မယာခင်မင်းရောလူလူချင်းချင်းမိတ်ဆွေသင်ဟာဖေရပေါ့အဲဒီလိုမျိုးညာချင်းချင်းတော့ဖေရသမားဖေရဘုံကြီးသံဃာပေါ့အဲ့ဒါကိုလည်းတို့အဲ့ဒီလက္ခဏာသုံးပြနေဆိုရင်တော့ဒါဘုလို့ချင်းချင်းဒါဝိလုဒါနာချင်းချင်းအဲ့ဒီဝိလုဒါနာပဲတော့ပဋိစ္စသမုပ္ပါဒ်ကိုကြောင်းနေတာဖြစ်တယ် ကျောင်းနဲ့ပဲဖြစ်တယ်တကယ်လို့ဘုက္ခုပြောလို့ယူရဲ့နောက်ဘဝတစ်ချက်ကောင်းစားအောင်ဆိုရင်ဘုရားဝါနဲ့လေဒီဘုရားတို့ဒီသိကောင်းတဲ့ဒီအာယုံခံစားမရဘူးဟုတ်ကလားနောက်ဘဝကိုတစ်ချက်ဒီအဖြစ်မြင်နေရမျိုးနဲ့ဒီလိုလာလိုက်ပြီးတဲ့ဟိုပါလေးပြီးဆိုရင်တော့တစ်ချက်ကောင်းကောင်းသာသနာပြုနေပါလိမ့်ရှင် ဒီဟိုဟာလေးနဲ့ဆိုရင်ပြောဒီဘုရားလာရဲ့အမှန်တရားသိတဲ့သာသနာပြုနေအောင်ဟင်ဒီတို့ဟာလေးပုံထားပါဘုရားဖြစ်နေတာဟင်ဘုရားမဒနာကိုဘုရားဖြစ်တဲ့သိနေတာသိတဲ့အစဉ်ကြီးသိတဲ့ဆောင်းဆောင်ခံစားနေတာပေါ့လားဒီလိုဆိုဟိုလူကြီးရဝတာနဲ့နတ်ကြီးရဝတာပဲအဘူသားရှင် အခုကလည်းဒီလိုဆိုလို့ဘယ်လိုမျိုးကြာလို့ရှိရင်လည်းဒီလိုကဘယ်လိုဘယ်လိုဝါလဲရှိမှာပေါ့ဘူးလားမတော်ရင်ဒါမှလည်းဘာမှမပေါ်တော့မှာဘူး။ဒါဒီပြစ်နေတော့တော့မရှိတော့တော့ဆက်နေမှာပေါ့ကွာ။ ဘုရားတော်တော်တော်ကိုရှိတာလေဆိုတော့ဟုတ်ကလားဖိတ်ထားလိုက်တာပေါ့ပါဘုရားဒါလေးတစ်ခုနဲ့တော့တုံးမနေတော့မှာတော့ပဲတော့ဒီဘာဒီလိုဝင်တာမရှိပါဘူးလို့ဘုရားပြောပြပါဘူးလို့ပြောရတယ်ဘုရားဟင်အင်းဟောကလာကြီးရောကလာကြီးလူကြီးတာပဲလေ ဘောမမကြီးကဗမာကြီးကိုသွားလာပြေးကြဟင်ဟုတ်ကလားတဲ့အခုလေအဲ့လိုဒီမှာဘောကိုရအဲ့လိုလုပ်ရတဲ့နောက်ကိုပြီးတဲ့ဒီကောင်းပါလိလူကြီးရင်းနဲ့လူလူပြီးတော့သင်နေတယ်တကယ်လို့နတ်ပြည်တူရင်လည်းနတ်အောင်တော့အောင်နာသင်နတ်ပြည်မှာလည်းနတ်ပြည်သွားတဲ့ကောင်းပါဘူးခင်ဗျားတို့ဟင်ဒီလိုသင်လို့ဟိုမှာကျွတ်လို့ ဆိုမပြောဘူးဝင်ပြီးကျိုးရတဲ့ဒီလိုရှိအောင်ဝန်နာသားပဲဟင်ဒါကြောင့်ဒီကောင်ကနေကြမှာဒီလိုကြီးတော့ဦးတင်ဒီလိုထားရင်တော့ရှင်ကြီးဖြစ်သွားဟင်ဒါကြောင့်ဒီဒီကြောင်လာတော့သူ့ဒီကြောင်ရဲ့အကျိုးလေးမှတင်တဲ့ဟင်ကိုပဲမှာဘူပြန်လာလားဗျဟင်မပြောဘူးရှိတာမဟုတ်ဘူးဒါနာဒီကံမဟုတ်လားတဲ့နာလည်းဒီကံရှိပြီးတာဗျမင်းတို့ဒီလိုတက်ခလာမှမများတော့ နောက်အောက်သားကြီးရှိသေးတယ်လို့ပြောတာနဲ့တူပဲဟင်ကျုံလို့ဟောတာဝရိသနာကိုရောတာတဏ္ဍနဲ့မို့တာပြောတော့တာဝရိသနာတရားမင်းဟုတ်ဟုတ်ပြန်လို့အဲ့တော့တရားမင်းဆိုလို့ရှိရင်တော့ဟိုလည်းမင်းရှိနေတိုင်းလူကြီးကရှိရမှာပေါ့လားခဏအကုန်ဟင်နာမင်းဒီလေးချင်းနေတယ်ဟင် အဲ့တော့သူ့ဒီမှာလည်းသိနေပဲအဲ့တော့နတ်ပြည်ရောက်ရင်လည်းနတ်ပြည်ရဲ့ဟိုတို့ပါတော့အသိဉာဏ်များလားတို့ဒီနောက်ခေါ်တော့ဒီမောတို့ကုပြတဲ့ဒါနာပေဒါနာလည်းပြုလို့နာနာပြီးဒီနာပိုင်နဲ့အတော်ကိုဆွဲထုတ်ကြလိုက်တာလားသူ့မို့ပြီးဘူးအရင်ဘဝကမလူလို့သိရတာဒီဘဝလူမှပဲလို့ပဲဘုရားဘယ်လိုပဲလို့ဘယ်လိုဘူး အရင်ဘုရားကမလူလူသိရခဲ့တာမျိုးမဟုတ်လားဒီဘဝသူမဘယ်လိုဘယ်လိုဘယ်လိုလို့အခုရောလောဘကြီးအောင်ကြောက်ဘူးရာဘူးလည်းအခုရောတော့ရောဟုတ်ကလားအဲ့တော့အဲ့ဒီမှာဒီကျေးဇူးတွေအောင်တော့ပါနေ ကြီးကလူဝိတဝါပါသွားပြီကြာပါသွားပြီပါသွားပြီပြီးကျစီကောင်းစားဘူးလူကြံဖြစ်လာရင်လည်းပြီးကျစီကောင်းစားဘူးဟုတ်ကလားဒီလိုညောင်းနေဖြစ်နေဒီလိုအညောင်းနေလို့တဲ့ပုဂ္ဂိုလ်တယောက်မှာတတိဝေသားလို့ရတာလားတတိမှာမကြည့်ဘူးခုနကဟိုခင်ဗျာရာဖြစ်တဲ့အနိစ္စသဘာဝလက္ခဏာဒုက္ခသဘာဝလက္ခဏာအနတ္တသဘာဝလက္ခဏာမြင်နေမှာပါလား ဖတ်နေနိုင်ဘူးသူတို့သူ့ကြောင့်ငါဒီဝိသာလားအဝိသာလားအဝိသာလေဟင်အဝိသာဟင်ဒီအဝိသာကိုကြောင့်ခံပြီးပြုတဲ့သင်္ခါရမန္တရာဘယ်လိုဘုဘကုထမန္တရာဒီဘုရားမလားဘုဘကုထမန္တရာပညာပြီးသင်္ခါရပြုလို့ရှိရင် အဲ့ဒါဝတ္ထုပဋ္ဌာန်းနဲ့ဆိုလို့ရှိရင်တော့ဝတ္ထုလိုရအောင်လို့ဖြစ်တယ်လို့အဲ့ဒါသပိဏံကိုဟိုအလူပေးလို့ရှိရင်အဲ့ဒီအမျိုးနဲ့ဖြစ်ခဲ့လို့ရှိရင်ဟိုဟာပေါ့ပါလို့ဒုက္ခကိုဝိတပိပြီးဝေလာလို့ဟာဟုတ်ကလားသပိဏကိုဒုက္ခကိုဝိတပိပြီးဝေလာ pero luego una radio de mí, te sigue sin el chiste, mucho de jabal, ¿eh? သူ့ကိုသူ့ကိုပြောတာ။ဒါတော့ဒီပြင်းနာရီမှာငါအပူကြီးငါပိုင်နေတယ်။ဒါကိုသူခံရတဲ့ဘုသူကြီးတွေ။ဒါကိုဘုသူကြီးတွေငါလည်းသူ့ရဲ့သူ့ဘာလို့တာလဲပဲသူ့ကိုသူ့ပေါ်ရဲ့သူ့ချင်းနဲ့သူ့ကိုပေါ်တဲ့သူကဟုတ်။ဒီဘုသူကြီးကိုကြောက်ပြူတော့ကုသိုလ်ဆက်ကြတာတယ်။ဒီကုသိုလ်ဆက်တဲ့နေရာမှာလူလူချင်းဖြစ်ခဲ့လို့ချင်းတော့သူ့ပြင်းနာကကိုယ်ကိုဝိုင်းပြီးတော့ဘူးပြီးဖို့ ဒီဒုကဘေးတဲ့ဖြစ်သူတို့ဒုကုသူဟိုလာပြီးတော့ဟိုအားပေးတဲ့ပုဂ္ဂိုလ်တွေတို့မျှဝေတာကိုသာလို့ခေါ်တဲ့ပုဂ္ဂိုလ်တွေအကုန်လုံးဒီဝတ်ဖြစ်ပြီးတာတို့အားပေးပဲဖြစ်ရပုဂ္ဂလာကြီးဒီအဲ့လိုဖြစ်ရမှာဗျဒီဒါတို့အကြောင်းလာတယ်ဒီပြောလို့လူကပုဂ္ဂိုလ်ကကိုယ့်ရဲ့ပြည့်ညတ်တဲ့ပုဂ္ဂိုလ်ဖြစ်ရင်တော့သူ့ရဲ့ရှိနေတဲ့အရှိကိုပြီးလာသိခါအားနဲ့ဒုက္ခဝါကိုပြည့်ပြည့်ပေးရမှာတယ် အဲ့ဒါဒါနနဲ့ကူးရတာတဲ့ဒါနကြာတာလာပြီးတော့ဖယ်လေကြတာဖြစ်ပြန်ဒီဟဲ့ဖယ်လေတဲ့နေရာမှာသူကိုယ်တို့ခဏတည်းဖြစ်ပြနေမဟုတ်လို့ရှိရင်အမှုတို့ပဲဖြစ်နေတယ်အဝိဒါဟုတတိယဒီမှာရှိတယ်အဲ့တော့ဒါနဓာတ်ဝါဒီဒါနကိုပြေလို့ကြည့်ခဲ့တို့မပြီးလာမမာရင်းတော့ဒီပြီးလာကိုထောက်ပြီးပြီးခဲ့အာတာတိပါရဝိကိရိဝေ ဘူးတဲ့ဒါနာလေးလေငါတော့တော့အလူဟိုဘုသူကြီးကြီးတော့မန္တကြီးမန္တကြီးပါရီဖြစ်ဖြစ်ပေါ်လေပုံပေါ်အလူငါပုံမူတွေတော့ပိတာကြီးတွေတန်လာရော်ရင်းနဲ့ပုံပုံနေနေမှာပေါ့တဲ့အကြီးတို့ပါရောပါရနေတယ်တော့တတိပြီးမှရှိပေါ့ဟုတ်ကလားအပြိနန္ဒတိနဲ့တမနေနေတယ်တာအာရပါတဲ့အဲ့ဒီကို ကျိုးနေတဲ့ဒါနဝတ္ထုကိုအကြောင်းပြုနေတဲ့ဘာကောဥပ္ပိတ္တိတာမမှုဖြစ်နေတယ်ဒီလိုမျိုးတော့ငါနောက်တစ်ခါလုပ်လိုက်ချင်ပြီတော့ဒီကရဝါတော့တော်တော်ချမ်းသာွားဒါကောဥပ္ပိတ္တိဖြစ်နေမှာဒီဒီဥပ္ပိတ္တိကျိုးတကာကြီးဘယ်သူမှသူ့လူကိုခုံလို့ဆိုငါလူရာငါလူရာနဲ့ကိုဟင်ဟင်မစားခဲ့ရင်တည်းရဲ့စာပြီးဟိုစာပြီး နောက်သေးတော့ပြောတော့လူတကာကြီးတော်တော်ကိုသိကောင်းဟုတ်ပြဟုတ်ပြီသာမီးနေတော့ဝဲကြတော့ဘူးတော့ပြီးရောဟုတ်ကဲ့ဟင်ဟင်ဟင်မသာမီးနေတယ်နဲ့သာမီးနောက်သေးရဲ့ဒီတော့လူတကာကြီးတော်တော်ကိုလူတကာကြီးလူတကာကြီးနဲ့ဟိုအားလည်းဒီဒီဥပဒေတိငါလူရာငါလူရာနဲ့ဒီပါဟင်ဟင်အဲ့ဒီငါလူရဲ့လို့ ပုဂ္ဂိုလ်ကိုသင်မှတ်လုပ်လိုက်တဲ့စေနာကိုတကယ်အထူးချင်းဖြစ်တဲ့စေနာကိုဖြစ်ပြီးတော့မှန်သူတွေတို့ဟိုလက်ခံပေးပါတဲ့ခြင်းအားသာတော့ဝိသိကိတာပုဂ္ဂိသတိငါလူရင်းသူများနဲ့မတူချက်စရာရဲဝင်နေတယ်။အဲဒီငါလူတွေလို့ပုဂ္ဂိုလ်ကိုသင်မှတ်လုပ်လိုက်တဲ့စေနာကိုတကယ်အထူးချင်းဖြစ်တဲ့စေနာကိုဖြစ်ပြီးတော့မှန်သူတွေတို့ဟိုလက်ခံပေးပါတဲ့ခြင်းအားသာတော့ဝိသိကိတာပုဂ္ဂိသတိငါလူရင်း သူများနဲ့မတူချက်တရားကြီးတော့ဝင်နေတယ်။ငါလူမှတော့သူများတဲ့ပါမပါလေရှိနေတယ်။အလူဒီမဖြစ်နိုင်ဘူးချက်တရားကြီးလူနဲ့ပါမလူနှစ်ခုဒီနှစ်ခုတစ်ခုပဲဖြစ်နေတယ်။ငါလည်းကြိုက်တာလည်းပုဂ္ဂိုလ်လေး။ဟင်ဘယ်သူများတော့ချက်တရားကြီးလားပါမလား။ဟင်ကိုယ်နာဘူး။ဟင်သူများနဲ့မတူချက်တရားကြီးငါလူတွေဘောလည်းခံစားတာနဲ့လေ။သူများနဲ့မတူချက်တရားကြီးဒါလည်းမနိုင်ဘူး။ သူ့ကိုငါငါလိုရင်တော့ပြင်ရတော့ပါရမယ်ဆိုတော့ပါမှာလည်းဖြစ်နိုင်တယ်။အဲတော့တို့အလူတွေကဒါနာတွေမဖြစ်နိုင်ဘူးချက်စရာကြီးနဲ့ပါမှာဒီနှစ်ခုပဲဖြစ်နိုင်တယ်။ဒီခုနကဟိုတို့ပါတော့ဝိလူဒါနာမဟုတ်ခဲ့ရင်ပေါ့လေ။ဟုတ်ကလား။ဒီအဲ့ဒါလည်းဖြစ်နိုင်တယ်ဗျာ။ဒီလိုဖြစ်လို့ရှိရင်ပြန်လေလို့ကိုခံမှန်းထားတဲ့ပရိသတ်နဲ့ကိုဝယ်ထားတာနဲ့လောက်မှလောက်ပါမလား။ပုံများနေမလားဝိသိကိစ္စအောင်မလားလဲ။ ဟင်တွေ့လာနိုင်တယ်ဟင်ဒီတော့ပြင်နာရောပြင်တော်မှလာမှာမလားပိဋကရောပြင်တော်မှလာမှာမလားတို့မို့ဖိုးပြီးတယ်ဒီဘာနာပါလာမလားဟင်ဟင်အဲ့တော့ဒီရောက်ပြီးဒီရောက်ပါတော့ရတာတင်တယ်ဟုတ်ကြအဘုံတော်ဒီပါပါလာတာလို့ဟုတ်လားဗျအဲ့တော့လုံးမတော့ပါမလားငါမငါပါမလားပူညနေမလားလူညနေမလား ဒီဒုံနောက်ပြီးဝိသိကိစ္စဟောမဝင်ဘူး။အဲ့တော့ရှိတော့နောက်ဝိသိကိစ္စဝင်ပြီးတော့ဟိုလည်းခံခွဲရဒီလည်းခံခွဲရဆိုရင်စိတ်ဟာတကူရီရောစိတ်ကိုအာရုံတကူနဲ့တည်နေမှာမလား။ဒီကဥဒိစ္စဥပိစ္စေကြောင်းနေမှာပဲ။ဟင်ကြောင်းနေတိုင်းမှာဟိုလည်းမနိုင်ဒီလည်းမနိုင်နဲ့တို့ပါတော့အလူလောဘကြီးရင်ပုဂ္ဂလာတော့ကလေးကြီးမှာပဲ။ဟင်ဘယ်လိုတော့ကြီးတော့ကလည်းကျွန်တော်ကြီးမှာပဲ။ အဲကြီးလို့ရှိရင်ကိုကြီးရပြီးသွားနဲ့နှလုံးမသာပါမလားဒေါမနသာဥပိသတိတဲ့အဲ့ဒီဒါယာသိတာပါပြီးအဲ့ဒီဒေါမနသာအကုန်လုံးပေါင်းလိုက်ရင်ဒါယာသိတုတာမသိတုဒါဟိုလောဘမဟုတ်ဘူးလားနှလုံးဖြစ်လာခဲ့ရင်ဟုတ်ကလားကိုမျောလို့မဖြစ်ခဲ့ရင်ဒေါမနသာပဲလေတော့ကျွေးယုံသွားလိုက်တဲ့ပတ်သာကနဲ့ဟိုသူဖြစ်ထားတာကအများကြီးဟုတ်လားပြောဝတ်သားကျွေးတယ်ပေါ်ရံလေးတွေ ဟိုပေါ်တာတော့ဟိုနှစ်ထပ်နဲ့တစ်ခါတော့ဒီတိုင်းထားသေးဖြစ်။အဲအလိုတကာကြီးများကိုကြည့်လို့မလိုက်ဘယ်လိုနေမလဲလား။ဟုတ်ကျွေးဘူးဘယ်လိုနေကြရောခဏနဲ့နိုင်မဲလား။ဟုတ်ပြီဖိုးရအဲ့ဒါဘယ်နေရလို့ဖိုးဖိုးရဆက်ဆောင်ကျွေးတော့လည်းဘယ်ကျွေးုံနဲ့မတော်ဘူးမင်းကကျွေးုံလားဘူးကကျွေးုံလား ဟုတ်တယ်ဟာမြို့တော့မရှိပါဘူးဘုရားဒါတော့မှာပဲဒီမှာပါဟင်ဟင်နာဝတ်တိုင်းဆိုတော့ပြုတ်လဲချတာဟုတ်ကြဟင်ဒါတော့ပဲဖြစ်နေပါလေခင်ဗျဟင်အဲ့တော့ကုသိုလ်လို့တော့အကုသိုလ်ဖြစ်မသွားဘူးလားအဲ့တော့အဝိဇ္ဇာပစ္စည်းအသင်္ကာရအဲ့ဒီပုညာပိသင်္ကာရဟာဘယ်လိုလုပ်ကောင်းမလို့ ကောင်းမှုဆိုရင်ပဲတို့ဘာလို့သင်္ကနာတန်တော်တို့တော့မခံပါတော့ဘူးဟင်အဲ့တော့သူတို့ကလည်းအဲ့ဒီစိတ်တွေနဲ့လူလို့ရှိရင်အဲ့ဒီသင်္ခါရကြောင့်အဲ့ဒီကောင်းမှုကြောင့်ဖြစ်တဲ့ဘဝကြရင်ဟောဟင်တာမသိကြီးရောအာမကြည့်နိုင်ဘူးလားဟင်လူကြီးတာမသိကြီးလေဝတ္ထုဝကြည့်ပြီးတော့ဟောဟင်အာယုံဝကြည့်ပြီးတော့ဟောဟင်အဲ့တော့ဝတ္ထုမှလည်းတစ်ခုနဲ့တော်မလား အာယုံတော်တစ်ခုနဲ့တော်မလားဟင်တို့မျက်စီတွေကလည်းကြည့်ရတာဟိုအသက်ရှိသက်မဲ့အသေးသေးမနေလာပါဘူးနားရလည်းအတန်းလေးအကောင်းမှုတွေမနေလာပါဘူးသက်ရှိသက်မဲ့အတန်းလေးလေဒူရီယာအတန်းလေးမကောင်းတာတော့ထားလိုက်ပါတော့တို့အခုမြင်ခဲ့ရတာဘယ်လောက်ရှိပြီလို့ကိုကြိုက်တာလေကိုမကြိုက်တာထားလိုက်လေဒီလောက်ဆိုတော့တော်တော့ပြီပြတ်သွားပြီမို့လားဟာဖက်ဘူးရွှေဘူး ဟုတ်ပါမလားဟုတ်ကလားဝါတယ်မဲဟုလူမှုဒီဒီဒီကိတဲ့ဘိုးချရဲ့ပြန်ပေါ်မှာရဒီမှာပါဟုတ်ပါလားဟင်လူမှုနဲ့တူပါတယ်ဘိုးချရဲ့ဘယ်လိုမျိုးဟုတ်ကလားဟင်အဲဘယ်ဥပဒေနာတော့ငါပြန်နိုင်ပြီလို့ဘယ်သူအမှခံနိုင်တယ် သရတနာရောဘယ်သရတနာရောဖြင့်ငါတပ်အိတ်အမခံနေပါခန္ဓာတနာရောယသတနာရောဘုဒ္ဓဘာတနာရောဓမ္မတနာရောအဲ့ဒါပါဖြစ်လို့တော့လူငယ်တုန်းကအတိုင်းခင်ဗျားတို့အဲ့လိုလူခဲ့တာအဲ့ဒီဘဝကလည်းအခုလည်းအဲ့ဒီမျိုးတိုင်းကြံထားအောင်မယ်ဆိုရင်တော့အဲ့ဒီမျိုးတိုင်းကြံဖြစ်မှာဟင်အဲ့တော့ဟိုသင်္ခါရပစ္စည်းဝိညာဏဝိညာဉ်ကလည်းဒီဝိညာဉ်မှာပါမှာပေါ့ အဲ့တော့ဝိညာဉ်ကမှဒီဝိညာဉ်နဲ့ဖြစ်နေလို့ရှိရင်အဲ့ဒီဝိညာဉ်ကအကျိုးပေးတဲ့လူဘဝနာဘဝပဲနာယုတ်တာပေါ့ဒေါသယုတ်ကလေးပဲနေမှာပေါ့ဒေါသယုတ်ကလေးထင်တယ်မောဟယုတ်ကလေးထင်တယ်အပိလေးရပေါ့ဒေါသပိလေးပဲနေမှာပေါ့ဒေါသပိလေးပဲနေမှာပေါ့မောဟပိလေးပဲနေမှာပေါ့ဟုတ်ကလားအဲ့ဒါပဲရှိမှာပေါ့နိုင်ုံတစ်ပါးကလည်းဟုတ်ကလားဝိဝိညာဉ်ကြောင့်နိုင်ုံဖြစ်ရမှာဟုတ်အဲ့တော့ဒီဝိညာဉ်ဒီမျိုးစီကဖြစ်တဲ့ ဒီဝิญဉ်မျိုးစိကဖြစ်တဲ့နာယုတ်ပြီးဒီနာယုတ်ပဲဖြစ်ရမှာပေါ့ဟင်အဲ့တော့နာမရူပပစ္စည်းအတ္တလာရနာဆိုတာဒီမိမိတို့ရတာလည်းခုလူဘဝနဲ့လူဘဝပေါ့လေနောက်တစ်ခါကိုနတ်ဘဝရခဲ့တယ်နတ်ဘဝပေါ့လေနောက်တစ်ခါပြီးတဲ့အသိမြင်တဲ့လူဘဝရခဲ့ရင်ရခဲ့ပေါ့လေအဲ့ဒီနေရာမှာဖြစ်တဲ့အတွင်းကအကြောင်းကဖြစ်တဲ့ဉာဏ်ဒီနာနာလေးရကိုသိတာဟင်အတွင်းကိုဖမ်းယူဖို့ထင်တယ် အပြင်ကိုလွှတ်ထုတ်ဖို့လည်းယောဂီတို့တူတူမှအပြင်သာမရတာအတွေ့ရှိပြီးတာပဲအပြင်ကိုလှောင်လွှတ်ထုတ်ဖို့လည်းကြောင်းက၆မျိုးလက်ယောဂီတို့ကထုတ်ထားတယ်အတွင်းကကိုဖမ်းယူဖို့လည်းဒီမာရီလာနဲ့တူတယ်၆ခုကလည်းထောင်ထားတယ်ခင်ဗျားတို့ဟုတ်ကလားဟင်နင်းဘူးဖြစ်ရင်ငါပင့်ကွာမော်လားဟုတ်ကဲ့ဒီလိုလားဟင်ကိုရကလည်းရှိပြီးသားဟုတ် ကွန်းအာရဏထင်တယ်။မင်းမင်းပြင်ကိုပြင်ငါပူးအောင်တော့ထင်တယ်။ကိုယ်ကလည်းပြင်တာရှိပြီးလား။ဟိုးဟိုးဘယ်လိုလုပ်။မင်းမင်းမင်းဟိုပြင်ကိုကြည့်ရလား။ဘယ်လိုပူးရပါသေး။ပူးကဘယ်နှခါတော့ပြင်ကိုကဘယ်နှခါတော့ဘောကကညာလားပြင်ကိုကညာလားပူ။ဘာကြည့်လို့ ပါဘူးဗျာအဲ့တော့ဒီဟိုမတိသိကြီးနဲ့လှုပ်ထလာဘူးဗျာတတိမှပါပဲနဲ့တတိမပါတိမှပါပဲနဲ့အဲ့တော့လှုပ်တဲ့အားလည်းခုနတို့ပြောတဲ့အကုသိုလ်ဟိုနဲ့စတင်တဲ့ကုသိုလ်ပဲရှိရမှာပေါ့ဒါကိုတို့ဘိဓမ္မာကြတော့ယုံညာနဲ့ကုသိုလ်လို့ဩမကကုသိုလ်လို့သုံးကုသိုလ်ယုတ်ကိုခေါ်တယ်ဘောင်းတော့အကုသိုလ်မကင်းတဲ့ဟာမို့လေဟင် အဲပဋ္ဌာန်းဒေသနာကတော့ကုစုတဲကိုနည်းနည်းမှဆယ်ဝဲတာအကုသူတွေတကယ်တော့လားအဲ့ဒါအကုသူတွေဘာလို့ဒီသိနေသွားဟုတ်ဟင်အဲ့တော့ရရတဲ့ဘဝမှာဘယ်လိုလုပ်ပြီးမကြောက်မကြဖြစ်နေပါမလို့တောကပါနေပြီပြီးတော့ဘယ်လိုလုပ်မကြောက်မကြဖြစ်နေပါမလို့လောဘပါနေပြီဟုတ်ဆိုင်ဟင်ဖြစ်နေတော့ဟုတ်ကလားစေတနာသက်သက်မဟုတ်တော့ဘူးလေဟင်တဏှာနဲ့ပေးနေပြီတင်တယ်ဟင်ဒေါသနဲ့ပေးနေပြီတင်တယ်မောဟနဲ့ပေးနေပြီ စေနာသက်တဲ့အကျိုးပေးကိုပန်းကြရီကိုခင်ဗျားတို့မတော်ရတော့ဘူးတောင်ကြရီပဲခင်ဗျားတို့ဖန်တော်ရတော့မယ်ပန်းကြရီဖြစ်နေတော့ဘာလို့စေနာသက်သက်မှမဟုတ်ဘူးဟုတ်ကလားဗျအဲ့တော့ဒီအာရဏတွေကဟောဟိုဟိုဘာလို့လောဘပိကိဖြစ်ပေါ်လာရင်ဖြစ်ပေါ်လာလို့ဖန်သားဖို့ထင်တယ်ဒေါသဖြစ်ရင်ရောဒေါသဖြစ်တယ်လို့ဒီမသိရင်ရောမသိတယ်လို့ဖန်သားဖို့အာရဏတွေပဲဖြစ်လာမှာပေါ့ဟင် အဲ့တော့ဘူကဒါကြီးရဲ့ဖမ်းရင်ဘူဘက်ကဘူကသူတော်ကောင်းဘူတွေတူမှာလားသူရုံးမှာဘူတွေတူမှာလားဟုတ်လားကိုဘက်ကဖမ်းလာတာကြီးဘူကဒါကြီးနဲ့ဖမ်းလာတာဟင်ကိုဘက်ကလည်းဒါပဲတူမှာဘူးဖမ်းလာရောအဲ့ဒါကြီးပဲလာတွေ့မှဒီမှာဒီလေဒါပြင်ခံစားတဲ့နေရာဟာဟောဟင်ဟင်ဒီဒီကြီးနဲ့ပဲခံစားမှာပဲဒီမှာပေါ့ဟင် အဲ့ဝေဒနာလည်းဒီစိတ်ကြီးနဲ့ပဲနေမှာပေါ့အဲ့တော့ဝေဒနာဒီစိတ်ကြီးနဲ့ပြင်တဏှာဟောဟင်ပါခုနကတည်းကဟိုတော့ဝင်နေတော့မှတင်တယ်အနေရောအလေရောအညာရောဟင်အဲ့တော့ဒီရိုင်းနဲ့ဖြစ်ခဲ့လို့ကျွန်တော်ဒီပေါ်ကိုပြန်ပြီးတွဲနေတဲ့ဥပါဒမောမလာနိုင်ဘူးလားအဲ့မှမှာပဲအဲ့ခါကျဒီသမုဒိယလည်းပဲပြောင်းဝင်ပါပဲဟင်သမုဒိယသစ္စာလည်းခဏပြန်ထိုက်တော့ပါပဲဟင် ဒီသမုဒယဒီဒုက္ခသွားမှနေတယ်အဲ့တော့ဥပါဒာရှိခဲ့လို့ရှိရင်ဘဝဟုတ်ကင်းနိုင်ဘူးလားအဲ့ဘဝဖြစ်တဲ့သူတွေကဟိုတို့ဘာလို့လူပြန်ဖြစ်ရလဲမိခင်ဝန်ပိုက်တဲ့ဆယ်ဆယ်လာပြဆယ်လာဆယ်လာဆယ်ညမဟုတ်ဘူးနော်ညနဲ့လာလေဝယ်ပဲဖြစ်ဦးနော်ဟင်ဆယ်ညလားဆယ်လာလားဆယ်လာပြဆယ်လာလား အမေရဲ့ဟိုချီအိတ်ကြီးကိုခင်ခုထိုင်ရတယ်ဗျာဒီကနေ့သားတဲ့အပိုင်ကြီးကိုခေါ်မော်ထားရတယ်ဗျာသူတို့နှစ်ခုကြားမှနေရတယ်ဗျာဟင်ပြီးတော့အမေရဲ့ဟိုတို့ပါတော့ဟိုဝန်ပိုက်ကိုပိုက်သားဘက်ကိုကြိုးပေးရတယ်ဗျာကြော်ယူပဲကလေးကိုလက်ကလေးနဲ့ဖက်နေတယ်အဲ့လိုလေးတဲ့ဟိုမိုးမိနေတဲ့ကြောင်များမိုးခိုးသလိုလေလားဟင်တခါတော့ဟိုတောင် တတောင်လေးဟိုဟိုဒူးနှစ်ဖက်ပေါ်ကိုပါလိလေကောင်းလေးကငုတ်လို့လေတတောင်လေးကဒီလိုလေးတဲ့ညာတော်တော်ချမ်းသာမှာနော်ဟင်ဟင်ဟင်ဘုမဒူးတွေ့ရလို့လားဟင်ဒီဒီတော်ပဲဘူးပြောတော့မယ်ဟင်ဟင်သူလည်းသူပဲသူလည်းသိကြတာတော့မဟုတ်ပဲနဲ့ ပြီးတော့လည်းချီအိမ်ချင်းပြင်ကူးထိုင်ထားရတယ်ဆိုတော့တော်တော်မူးမှာဟင်ဟင်အဖိုးဘယ်နဲ့လို့ဟင်ဟင်ပေးဒီပေးဒီခင်မဖို့ဟင်ဘယ်နဲ့လို့ဖို့ဟင်ပေးဒီချမ်းသာတယ်ဟိုအိယာနဲ့တော်တော်တူပါဟင်တော်တော်ကောင်းမှာတော့တွေးကြည့်ဟန်တွေးကြည့်ဟန်ခင်ဗျားတို့ မှလုပ်ဘူးသူတရေယူနေတဲ့သူတွေဟင်ပြီးတော့မေးဝန်ပိုင်ကြီးသူတော့ဟင်သူသူဝင်လေလေးချူပြီးတော့ဘုန်းကြီးပေါက်တွေကပွင့်သွားတာဟုတ်ပဲနည်းနည်းသက်သာမပေါ့လေဟင်ဝင်လေလေးရလို့ထွက်လေလေးချူလိုက်ဘုန်းကြီးပေါက်တွေကပိတ်သွားတာလေဟာဘယ်လိုနေရှာမလဲတာတော်တော်အေးနေရဒီဓမ္မယုံတဲ့ဘုရားမယ်တင်တယ်ဟင် ဓမ္မယုံနဲ့ပညာကပူပေါင်းမယ်ရှင်တို့အမိတ်ပိုက်ကောင်းတဲ့ဓမ္မယုံလေးနတ်တလူဓမ္မယုံပညာကကောင်းမယ်ရှင်တို့အောင်မာဖူဘဟုကဟုကပြောရောပဲအမတ်ဘုလိုလားဟင်ပူလိုက်မှာဒီတဲ့အမေကများမဆင်းမချင်းမယုတ်ကြီးတွေများများများသားရင်ဘယ်လို အမေငရုံးရချိုးပြီးပါလေတို့အဲ့ဒါကြီးတို့ထမ်းထားမှာမဟုတ်လားသူကလည်းသာသိကြီးထမ်းထားမှာလေဟင်ဟင်ပြီးတော့အဲ့ဒီအစာဒီအကြီးအလေးတဲ့အမေသားတဲ့ဟာကိုအဲ့ဒါချက်ကနေဝင်လာမှမယုံကြည်ဘူးဗျာဟင်ဟင်ဘယ်လိုဖြစ်အပြင်မစင်ကြီးမစင်ကြီးတော့ခါမယ် တော်တော်ကောင်းမယ်ညာအဲ့ဒီနေရာမျိုးရောက်နေဟင်ဒီဘဝမျိုးကိုဟင်တကယ်လို့များဟိုပါပေါ့လေဘဝမပြတ်ခဲ့တော့အဲ့လိုအမေတွေအဲ့လိုဖေတွေနဲ့နေရပါလို့ဤသူတော်ညာဟင်ဘာဖြစ်လို့လောခွာရမတို့ချောင်းလုံးကြောက်တာနေမှာပါလား တို့ချောင်းတို့ကြောက်တာအနေမှာပေါ့ဗျရွာတွေကြတော့မကြောက်ပါဘူးခင်ဗျာလို့ဟင်ဟင်အဲ့တော့ဆယ်ညမဟုတ်ဘူးနော်ဆယ်လဆယ်လဆယ်လဒီငါများအမေဟာများကိစ္စလေးတစ်ခုရှိလို့ပူရဖာရပြေးရင်ဘယ်လိုခေါင်းဆန်နေမှာထဲတွေကဟင်ဟင်ဘာအပြင်မထွက်ခင်ကပတ်ခက်စီရမှာလို့ဟင် တော်တော်ကောင်းမယ်ထင်တယ်ပฏิပါဏိနေရဘာဖြစ်လို့အမေခင်ဗျားတို့တင်ရလို့ဘယ်နှခါရှိလို့အဲ့ဒီကအဲ့ဒီကလာကြပါလေဘယ်နှခါရှိလို့ဟင်အဲဘယ်နှခါမှန်းဒီဟိုဒီဒီတိုင်းလာကြတာလေအဲအခုဘုရားကအဲ့ဒီတိုင်းကနေထွက်ခဲ့ရတာဟင်ပြီးတော့မင်းကဘိုင်းကမှချိမဆန်ထွက်ခဲ့ရတာအချိန်ကြတော့လေဟင်အမရိပါရီနဲ့ ပုတ်ကလားအဲ့တော့အပြင်ထွက်လာတာနဲ့ကလေးကြီးကပြုံးယုံလေးနဲ့ထွက်လာတာတင်တယ်ဘယ်လိုလို့ငိုထွက်လာရင်တော့ဒါဝန်တာလို့ပဲဖြစ်ရမယ်ဟင်ဟုတ်ဟုတ်ကဲ့ဘယ်လိုမဖြစ်နိုင်မဟုတ်ဘူးလားထွက်လာရင်ငိုလိုက်တာဘူးထိုးလို့လို့ ပုဂ္ဂလာဟဲ့ဟင်ဟင်တော်တော်လေးကိုချမ်းသာခဲ့ဖို့ပေါ်လေကြည်ရတော့ထွက်လာတာပေါ့တော့လေဟင်အော်ပါတယ်လို့ဘူးโอ้ဝန်တာလည်းငူရတာဟုတ်ဝန်နဲ့လည်းငူရတာဒါဝန်တာကိုပဲဖြစ်နေတယ်ဝန်နဲ့ကိုဖြစ်နေဘူးဟင်ဟုတ်လို့ဘူးလို့ဘူးလို့ဘူးဝန်တာလည်းငူရတာပဲမဟုတ်ဘူး မွန်းနေလဲမူတာလေအဲ့တော့မိဝန်မိတ်ကထွက်လာတာဝတ်ပါလို့မူတာပဲဖြစ်ရမယ်ခင်ဗျာဟုတ်ပါမလားဗျာတော့မလုံးတော့ဝေတော့ရည်ဟင်ဟင်အဲ့တော့အခုလည်းပဲတို့ဒီဟိုအဝိဇ္ဇာပြည့်စရာဆိုတဲ့မတိသိနဲ့မှတ်သိမပါပဲဒုမို့လက္ခဏာမြင်အမြင်မရှိဘဲနဲ့ကုသိုလ်ပြုနေရင်လုံးမလာတာလူဘူးတိလာမှုအောင် လွတ်နိုင်ဘူးဒါနာမှုဒီနာမှုကိုလုံးလေလွတ်နိုင်ဘူးဟုတ်ကဲ့တို့ဒီလေးဆက်သွားနေပြီပေါ့ကင်းတဲ့ဆက်လို့ရင်ဟိုဟာပေါ့ဒီနှစ်ကောင်းညမျိုးဟာဟင်မိုးကြလို့ပြောရင်လည်းကောင်းညမျိုးပဲဖြစ်ရမှာပေါ့ဟင်ဟင်ဒီနှစ်ကောင်းညမျိုးဟာဟောမိုးကြလို့ပြောရင်ကောင်းကြီးမျိုးပဲဖြစ်ရမှာပေါ့ခင်ဗျားတို့ဟင်အဲ့တော့ခင်ဗျားတို့က ပြည်တယ်လို့ကောက်ကြီးပြိုးကနေပြီးတော့ဒါမလို့ကြည်ရင်တော့လဲနေလဲရလိမ့်မယ်နော်ဟင်လဲကျိုးထောင်ရင်တော့ကျိုးတစ်မျိုးဖြစ်နေတယ်ဒီမျိုးတိုင်ကပြိုးထောင်ရင်တော့ခင်ဗျားတို့ဒီမျိုးပဲလာမှာပဲဟင်အဲ့တော့တို့ဘာလို့အာဝိဒပိပြသင်္ခါရကနေလာပြတာလေအဲ့တော့ဇာတိဆိုတဲ့ပဋိသန္ဓေရလာရင်တော့အဲ့ဒီကထွက်ကလေးကတဖြည်းဖြည်းနဲ့ဟိုတို့ဘာလို့ဟို ဒါသိဥလူအာရလည်းအမြဲတမ်းအစဉ်ပြုပြင်ပေးနေရတယ်ဥလူကလည်းနေနေညာနဲ့ပြင်ပေးတာလည်းရှိတယ်ဟုတ်ကလားဟောင်းရဲ့နွေရဲ့မိုးရဲ့သုံးခုနဲ့ပြုပြင်ပေးနေတာလည်းရှိတယ်ဝိုင်းပြီးတော့လေဝိုင်းပြီးတော့ဝိုင်းပြီးတော့ဟုတ်ကလားတို့ဘာလို့ကိုတန်ကိုတခါလဲဟိုမီးနဲ့တခါလဲတဖူးဖူးနဲ့မှုတ်ပြီးတော့ဟိုအကြီးကောင်လုပ်ပေးနေတယ်ပေါ့ဟင်မာတော်ကြီးမရှိမှသာတိုးတက်တာမဟုတ်ဘူးလားဟင်တန်လည်း ဟိုမာကျောချင်းမရှိမှကိုလုချင်းတဲ့ဟိုဒါဖြင့်ဒါဟိုဘာဖြင့်ဘာလုပ်လို့ရတာမဟုတ်လားအဲ့လိုပဲဥရုကလည်းအမြဲတမ်းကြဟင်ဟင်ပြီးတော့ဒါနာကြတော့ပဲလေတို့ဟိုမိပိပြီးတော့သူသူနဲ့ထူလာတာတယ်ဒါဘုံပေါ်ရှင်တော့စဉ်းစားနေချင်းတော့ဘာလို့ရတော့ကြီးနဲ့ထူကြီးတဲ့ပြည့်ဟုတ်ကလားအဲ့လိုလုပ်ပါတော့ညည်မှုပြီးညအေးပြီးနဲ့ဘဝကိုတူပြုပြင်လာတာ ပုထုတွေသင်္ခါရဟာလေကံသင်္ခါရကတော့ဟိုခြေလေးတို့တို့ခေါင်းလေးတို့လုံးနဲ့ထင်တယ်ဟင်စိတ်သင်္ခါရလည်းပြုပြင်ရတယ်ထင်တယ်မိခင်ရဲ့တို့ရီကသာပြီးတော့အာဟာရသင်္ခါရကတော့ပြုပြင်ခဲ့ရဘူးလားဒီလိုလည်းပြုပြင်ခံရတယ်ပြီးတော့အတွင်းမှာပါလာတဲ့ဟိုတို့ဟိုမိခင်ဘက်ကကြို့တဲ့အသက်ဝင်လာပြီးဆိုရကတို့ပါတော့စီရီဒီဝိုင်းဆိုတဲ့ဆက်လို့ပဲထင်တယ်ဒါဒီပါဟောအထင်းထဲမှာ ပေတော့ရရမလို့သက်သူကလည်းအထဲကနေတော့လုံမှာပဲဟင်အဲ့တော့ရှင်ဒီမှာတော့ပဲလေတော့တဖြည်းဖြည်းနဲ့ဟိုရင့်ရုံချင်းတော့မဖြစ်နိုင်ဘူးလားဟင်လူဘဝမှုခုပနဆိုရင်တော့တော်တော်တူတော့ပြီသူဘဝလေဘဝမှုထင်ဟင်ဟင်ဒီတော်တို့ရင်တော့ခုပနတာဘူးဘလို့ဘယ်နေရာတော့ဖြစ်မတင်ဘူးဟင်သူဘဝမှုလာခံနေတာထင် ဟင်အသေးသေးတော့ဘူးတိတော့ပြင်နေလို့ထင်တယ်သူတိတော့ပြင်နေလို့တဲ့သူတိတော့မလို့ခဏလေးကျလို့တကယ်တော့ဘောဘယ်နှခုတော့လဲရမှာမဟုတ်ဘူးဟင်အဲ့လောက်ခံနေရတယ်အဲ့တော့သရဒုက္ခဟောပြကြတဲ့ဟိုဥဒုဘက်ကပြင်းထန်သွားလို့တခါတလေအာဟာရဘက်ကပြင်းထန်သွားလို့ဟိုဗျာဒိဆိုတဲ့နာခြင်းဖြာခြင်းကဟောအခါမှာပဲဟုတ်ကလားဗျာဒါဒါလည်းပါမှာပဲ ပြီးတော့ကိုကဒါနှစ်သက်တယ်ဟုတ်ဗျာကိုနှစ်သက်တာမရဘူးမနှစ်သက်တာရတာတွေအောင်ကျင်းအားလုံးအရာဝတ္ထုအနေနဲ့မှာကိုကကြိတ်ကြိုက်တယ်ဆိုရင်တရားရှိရင်99ကမကြိတ်ခါကြီးလည်းဖြစ်နေမှာပေါ့ဟင်တော့ကိုရတဲ့ဒီတရားကိုနှစ်သက်တယ်ဆိုရင်ဉာဏ်နဲ့99ကကိုမနှစ်သက်တာကြီးလည်းဖြစ်မှာပေါ့အဲ့တော့ဒီနဲ့99ရှာရင်မလို့ရင်တွေ့ဘူး99ကတခုမဟုတ်တခုတို့အောင်တရားတိကလေးကိုအဲ့တော့ကိုလူကျင်တာက ရဖို့ခေခေရင်ရင်ပြကိုမလူကျင်တာရဖို့ရကလွယ်လွယ်ကူကူပြအသာတော့လည်းဒီတိုင်းထင်တယ်ဟင်အဖိုးကပြင်တယ်တို့ဝတ်ပါပါကျင်တယ်ဆိုဝတ်တစ်ခုလေကျန်တဲ့ဟင်းတွေကဘယ်လောက်များမထင်ဘူးအဲ့တော့တခုနဲ့အများကြီးကိုရှင်းရှာရင်ဘယ်ဟာများဆုံးရမထင်တော့ဟင်းအဲ့တော့ဘယ်နဲ့တော့ဟင်ဟိုပြည်ကြီးဝင်ပြောခေါ်နဲ့အပိဒါမပြောခေါ်နဲ့လာမှာပဲ ပြီးတော့ညာပိဋ္ဌာနာတပတိတာပိဒုက္ခံဆိုကိုလိုချင်တာမရတဲ့ဒုက္ခလည်းလာပါပဲဟုတ်ကလားထိတ်တဲ့ဆိုတာတော့ကိုဆွဲလာနေတဲ့ဘဝကြီးထင်တယ်မသိလို့ဆွဲလာနေတာထင်တယ်ဟင်ကမသိလို့ဆွဲလာနေတာအဝိဇ္ဇာနဲ့ကြောင်းခံပြီးလုပ်ခဲ့တာမဟုတ်လားအဲ့တော့မသိလို့ဆွဲလာနေတဲ့ဒီဥပါဒณะခန္ဓာလို့ခေါ်တဲ့ဟင်ရုပ်ထင်တယ်ဟိအဲ့ရုပ်ကလည်းရုပ်ဖောက်ပြန်ပြီးနေရတယ်ဝေဒနာလည်းခံစားပြီးနေရတယ်ပညာလည်းမှတ်သားပြီးနေတယ်သင်္ခါရလည်းကြောင်းပြတိုက်ပြီးနေရတယ် ဝိညာဉ်ကလည်းပြီးပြီးနေရတယ်ပင်ညာငါးခုပါတဲ့ဆက်ပုံလားတာသူသူ့ကွက်နဲ့သူလုံနေတာလေအဲ့ဒါကြီးကငါငါပြည်စီငါပိုင်နေလို့သိပိုက်ထားတဲ့အချိန်ငါပါပြီဘယ်ချိန်ငါတော့ဟင်ခိုင်တော့ညောင်းတော့ရပ်ပြရဟင်ရလို့ညောင်းတော့ပညာလျှောက်ပညာလျှောက်တော့ခင်ဗျားတို့တတ်တာလို့လားကြံကြပြီ ရပ်တော့ငါတတ်တာဘူးလားထိုင်ပြီးထိုင်လာတော့ဒီဘက်ညောင်းတော့ဟိုဘက်ထင်တယ်ဟိုဘက်ညောင်းတော့ဒီဘက်ထင်တယ်ဟိုအဲဆရာပါအာကြီးတော့လေအောင်ပြီလေအောင်တော့အဲဒီဘက်ညောင်းတော့ဟိုဘက်ဟိုဘက်ညောင်းတော့ဒီဘက်လိုက်ပြီးတော့ပြင်ပေးနေရတာဟင်ဟုတ်ကလားဟင်ပြီးတော့တို့ဘာတို့ဟိုဟိုအမျိုးသားဖြစ်ခဲ့ရင်လည်း ဟိုဇနီးတွေကိုအလွန်ချစ်လို့ယူတာထင်တယ်အမျိုးသမီးဖြစ်တဲ့နဲ့သူများရဲ့ဘာရောသားကြီးဖြစ်တဲ့ဟိုလင်ယောက်ျောက်ယူတာအလွန်ချစ်လို့လို့ထင်တယ်အဲ့တော့အဖိုးရဲ့ထိုးညိုဘယ်နှခါရီချိုးပြီးဘယ်နှခါရီချိုးကြီးတွန်းလုပ်ပြီးဘယ်နှခါလုပ်ပြီးဘူးလို့ဘုကကူပြောတယ်မချက်ပါနဲ့ဗျာဥပုပ်ကြီးနဲ့သူကဘယ်တော့ပြင်နေတော့ရေချိုးပေးရင်ပေးတယ်ဖွန်ပြော ချစ်တွန်းပေးပြီးရင်လည်းပေးပြီးပါလေအမှန်ပြောဥပုပ်ကြီးနဲ့ပါလေတော့ပြောရခဲ့တယ်ဘယ်မှာပါလေလို့တော့ပြောလို့โอ้โหมองต่อกูอมุเดละก็อมุเดได้ဘယ်ဥပဒေဆောင်ဝင်လဲအသိခါမှာပဲလေဟိုအမှုပေါ်လာမှာတော့ဟင်ဘာပါလဲ အဖိုးရတော့ဘဒကာကဲရေချိုးကြီးတုံးပြီးတော့ဒါရင်မညာချစ်တယ်တော့ဟုတ်လို့လားဟုတ်ပါဗျာဟင်တိုင်းကဟိုထွင်းညိုဘယ်နှခါလိုက်ပြီးတော့နောက်ဖိတ်ကုန်ပြီးဘူးတော့ပြောပြောအဖိုးကြတော့ဘာဘူးအဖိုးကအဖိုးကူကဲဘယ်သူချစ်တော့ ပြောတော့ထွင်းယူချစ်သူချစ်သူနဲ့ဘယ်သူချစ်တော်ဘူးဟုတ်လားဒီတန်ကထွင်းယူဖို့ဘုဘယ်နှခါဝါခုနော်ဟင်အခုကဘူးကြတော့ကဲပဲလေလို့ဘုဘူချစ်တော့ပြေဆုံးပါလာတဲ့ခန္ဓာဒုက္ခလေဟင်ဘုဟာကြီးဘူဘူဆွဲလာနေတော့ဘုဒုက္ခခံနေရတာဘုဝါခွန်ကျွေးရတယ်အဲရေလေးတောက်ပေးရတယ် ပုဂ္ဂလာကရေချိုးပေးရတယ်။ဆောင်လေးချိုးပေးရတယ်ဥပဒေ။ဟင်ပြောတော့တာနေမူပေလို့ညာလို့နဲ့ဘယ်သာတော့ငါဟိုနေမှာပါ။ဟုတ်လားဟုတ်။ဟင်ဟင်ဟုတ်ကလား။အဲ့တော့ဘုရားလူသွားပြီးတော့သူကလည်းသင်္ကန်းပါပဲပြောလိုက်ယူနာမှာလို့။ဟင်အဘွားသွားရကဘုန်းကြီးနဲ့ဆိုရင်ငါဟိုဟင် အဲ့တော့ထွေးယူရတဲ့ပူဇော်နိုင်ယုံမလားယုံဘူးဟိုကလည်းသူနဲ့ဟိုသူတဘောကြမှာယူမှာဟင်အဲ့တော့သူနဲ့ဆိုရင်ငါသွားသူ့အတွက်ပဲစဉ်းစားမှာအဖိုးကလည်းဖိုးအတွက်စဉ်းစားတာသူကလည်းသူ့အတွက်စဉ်းစားတာဗျဟုတ်ကလားခဲ့ဟင်အဲ့တော့ကိုကိုကိုဆွဲလမ်းပြီးတော့ကိုကိုကိုယူရတာဟာဒုက္ခအကြီးဆုံးဟင်မရတာကိုဟောထွေးယူပြန်လိုက်တယ်အေးယူလား ပို့ဘူးတယ်ဘယ်လိုပြန်လို့တဲ့ရောက်ရောက်တဲ့နေရာကြီးချုပ်ခိုင်းပါလားဟင်နာတင်ရအေးဘောကံဝါပေးရတာဟောဟင်စာလမ်းသားကြီးရောက်လို့လမ်းသားကြီးမျိုးဝါပေးရမှာဗျအင်းအဲ့တော့တို့ခုနကတည်းကမသိသိနဲ့ယူလာခဲ့တဲ့ပေါ်ပါကြခဲ့ရင်ခင်ဗျားတို့အဲ့ဒီဟာတွေထပ်ခံအောင်နောက်ဖြစ်တော့မလို့ဘူးခင်ဗျာဟင် အမှန်တရားနဲ့သွားတဲ့ဟာလေဟင်အဲတွေးကြည့်ရင်တူတူလေးချင်းကြီးတာအောင်အလားလားအောင်ဟုတ်လားဘာဖြစ်လို့လဲဘာဖြစ်လို့လဲဘူးရဘာဖြစ်လို့လဲဘာဖြစ်လို့လဲဘာဖြစ်လို့လဲဘူးဟင်ဟုတ်လားဟင် အဲ့တော့ဘုဟမ်ဟုတ်ကဲ့ဟင်အဲ့ဒါတော့ခုနကပြောတဲ့ဘဝတနာကနေဝိဘဝတနာကြောင့်ဖြစ်တာမဟုတ်ဘူးလားအဲ့ဒီဝိဘဝတနာဟောဒီဘဝတနာကိုထောက်တာမဟုတ်ဘူးလားဒီဘဝတနာဟောကာမတနာကိုထောက်တာမဟုတ်ဘူးလားအဲ့ဒီကသာတာပဲလေအဲ့ဒါမြင်ရတဲ့ဒီသုံးခုပါဗျာကြားတာဟောဒီသုံးခုပါဗျာအခုတို့မနေ့က ဘယ်နေရာကဖြစ်ပြကြီးဘယ်နေရာကဖြစ်၍ဂိတ်နေရာကြီးဘယ်နေရာကဂိတ်နေလဲမေးခဲ့တဲ့သိချစ်ဌာနထင်တယ်အဲ့ဒီသိချစ်ဌာနတဌာနတဌာနမှာကာမတဏဘဝတဏဒီနှစ်ခုရှိခဲ့ရင်ဝိဘဝတဏဟာနောက်ကအမြဲတမ်းယုံနေတယ်အဲ့ဒီဝိဘဝတဏဆိုရဲဘဝအထူးကိုရလို့မှုနဲ့လုံနေတဲ့ကုသိုလ်မှန်များဝုတ်ပုံမိတဲ့ကုသိုလ်ကပဋိသသမုပ္ပါဒိုင်းခဏလိုလေးနေ တော်တော်တော်လေးကောင်းနေမယ်ထင်တာပဲအလားအလာကတော့ဟင်တော့ဒီတိုင်းပဲဆက်ပြီးတော့လေကောင်းမလားလို့အမသူပြောလို့ပါကျွေးဘူးပါလို့ညီတော်တို့ချုပ်တယ်ကြီးဟင်ကျွေးဘူးပါလို့ချုပ်တယ်ကြီးရတယ်အမဟုတ်ပါမလားသင်ကြီးုံနေမလား အာဘူးတတိချံထားပြီဟင်ဟင်ဟုတ်ကလားဟဲ့ဟင်အဲ့တော့သွားနေကြတာဒီတိုင်းကြီးတယ်ပဲဒီဟုတ်ကလားအဲ့မနေ့ကတော့အောက်တန်းနေတာပြောနေကြတာလေဒီကနေ့ထက်တန်းနေတာကျွန်ပြောတာလေအဲ့တော့ဘာလို့ကြက်ဖြစ်မှဆင်းရတာမဟုတ်ဘူးဟင်လူဖြစ်နာဖြစ်လေလူဆင်းရနာဆင်းရတာဟုတ်မှာပဲဟုတ်ကဲ့ဒီသိနေသွားခဲ့ရင်လေ ဟင်အစွဲကြီးနဲ့သွားတာဟုတ်ပဲမတိသိနေလို့ခရင်မတိကျိုးတွေတဲ့ခံစားရမယ်ဘယ်တော့မှတိကျိုးမခံစားရဘူးဗျာကင်းသိနေလို့ရင်တော့တိကျိုးခံစားရမယ်ဗျာဒီအေရာသဘောပေါက်ခဲ့ဗျာကဲမှာပါဘူးမာရီမာ